နိုင်ငံရခြားတိုင်းတစ်ပါးသို့ကြောက်ရောက်၍ကမ္ဘာသာသနာပြုပြီးဖြစ်သည့်အတွက်ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးအားယူသေးစွာဖြင့်ဆရာတပည့်တော်တို့ရိတ်တာအတွင်းရှိပညာတော်များနှင့်တကွအမျိုးသားအမျိုးသမီးယောဂီအပေါင်းတို့ကပူဇော်ကြတော့လို့ကြပါမယ်ဆရာဆရာတော်ဘုရားကြီးရဲ့အဆုံးအမဩဝါဒကိုလည်းပဲနားယူလိုပါပြီဆရာကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးမနစ်ကဧပြီလတည့်ရက်နေ့ကနေပြီးတော့ ဇူလိုင်လ29ရက်နေ့အထိကမ္ဘာသာသနာပြု အမေရိကကစပြီးတော့ကြွခဲ့တဲ့အတွက်ရေပေါင်း138ရက်ကြာခဲ့ပါလေဆရာ။ထိုရက်အတွင်းမှာတတိတော်တို့သာသနာ့ဤသာအတွင်း၌ရှိသီတော်ရှင်မဖြစ်ဆရာတော်ဘုရားကြီးအန္တိဝါတိကဓမ္မနေဝါတိကတတိယဖြစ်ကြသောဆရာတော်ဥဒ္ဒဇာတအမှုတိတိကမ္မဌာနာစိရိယဆရာတော်များကအာလုံတိုက်တာအခြေအနေဆရာတော်ဘုရားကြီးရှိတဲ့ကဲ့သို့ ဒီဝိပိပြအချိုးအစားကြအောင်တွင်တင်ဆုံးမဩဝါဒပေးခဲ့သည့်အတွက်ဆရာတော်ဘုရားကြီးပြန်ကြွလာတဲ့အခါမှာဆရာတော်ဘုရားကြီးမကြွမီကြတဲ့သူပြင်အလုံးပြည့်ပြီးဝဝရှိကြပါစေဘုရားအခုလည်းပဲဆရာတော်ဘုရားကြီးကြွသွားတော်မူမီဆရာတော်ဘုရားကြီးရဲ့အဆုံးအမဩဝါဒကိုကမ္မထာနာစရိယဆရာတော်ဥဒ္ဒဇာကအမှုပြုသောဒိဋ္ဌာအတွင်းရှိတန်ဃာတော်များသာမက ဆရာတော်ဘုရားကြီးတပည့်များဖြစ်သောသာမန်ရောင်ကြီးဆရာတော်တတ္တမတိတကူဆရာတော်စသည်သောဆရာတော်ဘုရားများလည်းပဲဆရာတော်ဘုရားကြီးရဲ့အဆုံးအမဩဝါဒကိုနာကြားရန်အတွက်ရောက်ရှိနေပါကြောင်းဆရာပထမရှိဥစွာဆရာတော်ဘုရားကြီးအားဩကာသဖြင့်ကြောကြပါမယ်ဗျာဒီသို့ကြောပြီးနောက်ဆရာတော်ဘုရားကြီးထာမ၈ပါးတိလကိုခံယူလို့ရပါမယ်ဗျာ၈ပါးတိလခံယူပြီးနောက် ဆရာတော်ဘုရားကြီးရဲ့အဆုံးအမဩဝါဒကိုအားလုံးယဟန်တန်ဃာတော်များနဲ့တကွမြို့သားမြို့သမီးယောဂီပေါင်းဗုဒ္ဓသာသနာ့နုကအဖွဲ့ဝင်ပေါင်းဟိတေတိအဖွဲ့ဝင်ပေါင်းမြို့သမီးယောဂီစောင့်ရှောက်ရေးအဖွဲ့ဝင်ပေါင်းတို့ကခံယူလို့ရပါကြောင်းယုံကြည်လေးမြတ်စွာလျှောက်ထားပါလေဗျာခုဩကာသဖြင့်တော်ပါမယ်ဟော ရှ िख ောပူဇော်ဖူးမြော်မှလည်းကြောကြသောပဏာမကုသိုလ်ကံစေရနာလူရန်ပူဇော်ကြသောဌာနပူဇော်ကုသိုလ်စေရနာတို့၏စွမ်းအာနုဘောတို့ကြောင့်ဘေးရန်အန္တရာယ်ဟူသည်များတို့မှအခါခါသိမ့်ကင်းလို့ငြိမ်းညဝေးကွာကြ၍အသက်ရှည်ခြင်းအနာကင်းခြင်းကျမ်းမာခြင်းချမ်းသာနေခြင်းစာရှိသောလို့ရှိရုံနာသောလောကီလောကုတ္တရာကောင်းယူချမ်းသာမင်္ဂလာပေါင်းတို့ပြည့်စုံကြပါစေ။ शरणं गच्छामि सङ्घं शरणं गच्छामि द्वितीयापि बौद्धं शरणं गच्छामि द्वितीयापि धर्मं शरणं गच्छामि ဒုတိယံပိသံဃံသရဏံဝစ္ဆာမိ တတိယမိဗုဒ္ဓံသရဏံဂစ္ဆာမိတတိယမိဓမ္မံသရဏံဂစ္ဆာမိတတိယမိသံဃံသရဏံဂစ္ဆာမိတတိယမိဗုဒ္ဓံ နဂမနံပရိဘုံနံအနာတိဘာဒဝေရဏိသိက္ခာဗြဟ္မမာရိယာမိအဒိဏဒါနာဝေရဏိသိက္ခာဗြဟ္မမာရိယာမိအဗျမစရိယဝေရဏိသိက္ခာဗြဟ္မမာရိယာမိ မုသာဝါရဝေရဏိသိက္ခာပံသမာရိယာမိသူရာမေရယမေဇပမာရဏဝေရဏိသိက္ခာပံသမာရိယာမိဝိကာလဘောဇနာဝေရမဏိသိက္ခာပံသမာရိယာမိ နိစ္စဝိတာဝါရိတာဝိတုကရတနာမာလာကန္တာဝိလေပနာဓာရဏမန္တနာဝိဘုဒနာဌာနာဝေရမဏိသိက္ခာဗန္ဓမာရိယာမိ ဥစ္စာဒေနာမဟာဒေနာဝရမိတိခာယံသမารိယာမိဣဒံမေပုညံအသဝခယဝဟံဟောတုနဝကမ္မဖြစ်ဖြင့်ဤရအပ်သောဝိထုငွေတို့မှာ ဖြစ်ပေါ်တတ်သောသဟန်တော်တို့အားအဆတ်သောလိုရာရာပစ္စည်းတို့ကိုရှင်ဘုရားအားလူရန်ပါကုန်၏ဘုဒ္ဓငွေတော်ကိုရှင်ဘုရားဤသဗ္ဗယဌာန၌အနှံ့၍ အာဘာကုံအားအလိုရှိရသောပစ္စည်းကိုသပိယဓမ္မတောင်းယူ၍သုံးဆောင်တော်မူပါရှင်ဘုရားသရဏဂုံသုံးပါးနဲ့တကွာစေပါသီလကိုစောင့်တည်ကျင့်သုံးရသောသီလကုသိုလ်စေရနာ ပူရာရသောဒါနာကုသိုလ်စေရနာစရှိသောဒီကောင်းမှုပေါင်းသည်အာသောတရား၄ပါးတို့၏ကုံရာကုံကြောင်းဖြစ်သောဉာဏ်ဘုံညာနိဗ္ဗာန်ကို လက်ဆောင်ပါစေတည်းဒီသရဏိနာဘုရားရတနာတရားရတနာသံဃာရတနာတို့ကိုယ်ရသမန္တာတဲ့ကွာအထင်ကသမန္တာရင်ငါ၈ပါးနဲ့ပြည့်စုံသောဥပောဒရာတိလံဥပုသီလကိုသာရုပံကတာမိမိတို့ရွယ်ရင်းရှိသည့်အတိုင်းကျွန်းပေါ်မြုံကြရအောင်ကောင်းမွန်စွာထိမ့်သိမ်းဆောင်ရှောက်၍ဗမာဒိနမမေသောတတိတရားဖြစ်သံပါရေထပြည်စည်းပြည်စုံအထောက်ကြအာမဘုရား အလုံးထဲရှိရှိရှိရဲ့ဘာဆိုမလို့ဘာမှဆိုပါဘူးလဲရှိခိုင်းရပါဘာဆိုဆိုရမှာရှိကြလားရှိပါဘူးရှိပါဘူးရိုက်ပါဘူးရှိရိုက်ရုပ်ရှင်ရိုက်မှာမဟုတ်လို့အလုံးလဲရှိပါဘူးယူတာပြီးရောဟုတ်ပြီအကြောင်းအရာရှိအောင်အားလုံးဘုန်းကြီးနိုင်ငံခြားသာသနာပြုသွားဖို့အကြောင်းအရာတွေကြာပြီးပြီးသားတွေပါပဲမူလကမနေ့ကဘုန်းကြီးတို့လည်းလက်ပြီးသာသနာပြုသွားရင် ကိုယ်ကလည်းမေးလျှောက်ကြပါရဲ့နောက်နေ့ကျရင်လည်းကြွပါအောင်ကြွပါအောင်နဲ့လျှောက်ကြပါဘုန်းကြီးစိတ်ထဲတော့နောက်ခုခုလာမဲ့ခုနှစ်ပေါ့လေနောက်နေ့ဆိုပြီးတော့အခုနှစ်ပါပဲအဲလာဖို့ရတခါပြန်သွားဖို့ရစိတ်မကူးရပါဘူးဘာဖြစ်လို့တော့ဆိုလို့ရှိရင်နိုင်ငံခြားကြတော့ဗမာလူကြီးတွေဟောလို့လည်းပဲအဆင်မပြေဘူးအင်္ဂလိပ်လိုကလည်းပဲဘုန်းကြီးတို့ကနှုတ်ကချိုးကြအောင်မပြောနိုင်မဟောနိုင်ဘူးနိုင်ငံကဆိုလို့ရှိရင်တော့လေ့လာရင် မကြခင် ဖြစ်ပါတယ်အခုတော့အရွယ်ကကြီးလာတော့မှတ်ပညာတွေကညံ့သွားတယ်သူနိုင်ငံရပါကမပြောနဲ့တော့ဗမာစကားတွေဗမာနာမည်တွေတောင်ပျောက်ပျောက်တယ်တခါတခါပြောရင်ပြောရင်နဲ့နာမည်ပြောလို့ဘုံနဲ့ပြောလို့မဖြစ်ဘူးသူကအဲဒီတော့အခုနေမှာအင်္ဂလိပ်ဘာသာစကားပြောရအောင်လေ့လာလည်းအဆင်ပြေခြင်းမှဒီမှာတော့ဘယ်မှလည်းမခံနိုင်ပါဘူးငယ်ငယ်တုန်းကဆိုလို့ရှိရင်တော့လွယ်ကူပါတယ်ဘုန်းကြီးငယ်ငယ်တုန်းက16နှစ်17နှစ်ရွာပေါ့ဘုန်းကြီးတို့ စိတ်ခွန်ရွာရဲ့အရှိပဲရှူရှူမြို့နဲ့နမိုင်လောက်ဝေးပါချီပါရွာမှာအဲဒီကြောင်မှာသွားပြီးတော့အဲဒီတော့ကဉာဏ်တွေပါရှိပါတယ်အခုတော့လည်းပသိမ်မဲ့မှာပြီးဘုန်းကြီးဖြစ်နေပါပြီးပါဘုန်းကြီးတဲ့ဟိုတော့ကလည်းဘုန်းကြီးကရဟန်းမဖြစ်သေးဘူးသူက၄ဝါလာ၅ဝါလာရတယ်သူကအင်းမြင့်တူအောင်တက်အဲဘုန်းကြီးအဲ့ဒီမှာတစ်နှစ်နေတဲ့အတွင်း၄၅လလောက်နေရှိပါတယ်အဲသူစီမှာအင်္ဂလိပ်ဘာသာလေ့လာပါတယ် အဲဒီတော့ကဘာမှရင်များတာမများပဲမလို့အင်္ဂလိပ်ဘာသာစကားတွေကဘုရားမတော်တော်တော်ပြည့်စုံတာပဲစာရီရေးပုံပြုတ်ဝင်ရပါတယ်အကုန်လုံးတော်တော်ပြည့်စုံပါတယ်ဘာမှကြားသင်ရတာမဟုတ်ဘူးဘုရားကအမှန်ညာတယ်တော်တော်ကောင်းတယ်ငယ်ငယ်တုန်းကတော့အမှားစာရီဆိုလို့ရှိရင်ငယ်ငယ်ကကလေးကလေးဘဝတုန်းကကျောင်းသားဖြစ်နေတုန်းကဂါရာတော်တပုတ်သုံးခေါက်တော့ဖတ်ပြီးလာကြတော့တာပဲအဲဒီမှာနေ့စဉ်နေ့စဉ်ဆရာသမားတွေဆုံးမတဲ့အတိုင်း စာရီဖတ်ရဖတ်ရအသေးသေးစာရီဖတ်ရဘုန်းကြီးကတော့သုံးမော်တော်ဖတ်ပြီးရတဲ့နေ့ကိုဒါရတပုတ်ကသုံးမော်တော်ဖတ်ပြီးရရနေတာနဲ့မဖတ်ပါဘူးတဲ့ပုဂ္ဂိုလ်တွေကဖတ်ကြတယ်อืมတဲ့ပုဂ္ဂိုလ်တွေကဖတ်ပြီးလို့ပဲငါလိုသာမဖတ်ပဲနေလို့ရှိရင်ဆရာသမားကငါအပြစ်တင်ဘူးဘယ်လိုအောင်မလဲသူစားဘုရားကအမှတ်မှတ်ပညာသိကောင်းတာပဲသူကလွယ်လွယ်လေးနဲ့ရစာရီကလေး အခုတော့ဒီလိုမဟုတ်ဘူးအမှတ်တရတော့ညံ့ကုန်ဒါကြောင့်ဒီကလည်းကြီးတာနဲ့အင်္ဂလိပ်လိုလည်းထားပြီးတော့မလေ့လာခြင်းဘူးအချို့ကလေ့လာဖို့ရညင်ကြားပါတယ်မလို့ရှင်မဘူးကြီးတယ်ကြီးပါပြီမလို့ပါအမှတ်တရလည်းသိမကောင်းဘူးသင်မမှာပဲအဲဒါအင်္ဂလိပ်လိုကလည်းကောင်းကောင်းသူတို့နားလည်အောင်ပြောဖို့ဟောဖို့အဆင်မပြေတာနဲ့နောက်တစ်ခါမသွားတော့ဘူးလို့ဘုန်းကြီးကဒီကလည်းကြီးမသွားတော့ဘူးလို့သူတို့စဉ်းစားထားပါတယ်ဒါပေမဲ့ အခုနှစ်တော့မြတ်စွာကနေပြီးတော့ပင့်မြန်တယ်သူကစေတနာပင့်တာပဲဘုမာနေတဲ့ဝန်တွေကသူဌာနကိုမဟာစီဒိဋ္ဌဌာနဆိုတဲ့အမည်နဲ့သူကအသိမှပြုလျှောက်ပါတယ်။ကောင်းပါလေလို့အသိမှပြုနေပါတယ်။အစတုန်းကတော့သူကသူ့ညာလေးကမရဌာနလေးပါပဲ။ဟိုကဒီကလာလာပြီးအားထုတ်ကြတာသူနည်းနဲ့သူပေါ်တယ်။ဒီကနီးရတော့မဟုတ်ပါဘူး။တချို့လည်းပဲဒီဘက်ကနီးတယ်လည်းရှိတာမျိုးမျိုးပါပဲ။အဲဒါကို ဒီကဘုန်းကြီးတို့သွားပြီးတော့ကမ္မထမ်းပြလိုက်တော့သူတက္ကမကြီးတရားအထုတ်ပြီးတော့သဘောကျတာလေอืมဒီကတရားမှနီးမှလာပဲဒါမှနေရကြတာလဲဆိုသဘောကျတာလေအဲဒီကနေပြီးတော့မာစီနီးတာလည်းကောင်းတယ်လို့သဘောပေါက်ပြီးတော့မာစီရိတ်တာဖြစ်နေအသိမှပြုဖို့သူကလျှောက်တယ်ဘုန်းကြီးလည်းအသိမှပြုပါတယ်အဲ့ဒါအသိမှပြုနေမို့အခုဒီနေ့တော့လေမာစီရိတ်တာအနေနဲ့စပြီးတော့ဖွင့်မှုရသူက ပင့်တာရောပင့်တော့ကိုယ်တိုင်မသွားရင်လည်းဟန်ကြဘူးလားအာမပေးရရောက်မှာပဲလို့ကမ္မထာဌာနဖွင့်တာမာစီကမ္မထာဌာနဖွင့်ဖွင့်တာကိုယ်တိုင်သွားအောင်မှဖြစ်မှာပဲဒါနဲ့စာနဲ့ရေးပြီးတော့လက်ခံပါလေမူလကတော့လာဖို့ရမမျှော်လဲပါဘူးလို့ဒါပေမဲ့လို့ဒါကြီးကလည်းစိတ်ပါလဲပါနဲ့ကမ္မထာဌာနဖွင့်ဖို့ဆိုတာနဲ့ဘုန်းကြီးကလာဖို့ရစဉ်းစားပါတယ်လို့ကျမ်းမာရေးပြည့်စုံရင်တော့လာမှာပဲလို့ အဲဒီတော့အခြေခံလေးတော့ထည့်ထားပါတယ်အခုတော်ကြီးနေမကောင်းတာနဲ့စပြီးတော့သွားလုံးမှာရှင်းမှရှင်းပါမလားလို့အောင်းနေတယ်အခုတော့ကောင်းပါပါသွားနိုင်ပါအဲဒါအကြောင်းပြုပြီးတော့ခုသွားရမယ်သွားတော့ဒီကဘုန်းကြီးတို့တလားပဲပြင်ပါလေတလားတော့နေပြီးရင်ပြန်မို့ပါပဲဆရာတော်ကဟိုဘက်ကပြင်တာလေးလည်းပဲအကြောင်းမထူးရင်ဘုန်းကြီးကမသွားဘူးလို့စဉ်းစားထားပါပြန်ကြတော့ဒီဟိုတော့ဘုန်းတော်ခုရှိပါတယ်ဒီဟိုက ကာနုဝေါရာဆိုတဲ့ကမ္မဋ္ဌာန်းရှိတဲ့ဒီပေါ်မှာသူလည်းမနာဟန်ကြပါဘူးသူစားတဲ့သွားပြီးတော့ဖွင့်ကြတဲ့ကမ္မဋ္ဌာန်းတီးလာတယ်အဲ့ဒီဌာနမှာတရားထုတ်တဲ့ပုဂ္ဂိုလ်အစိတ်30အမြဲရှိတယ်ကွာစိတ်30ဆိုတော့ရက်ကတော့ဒီမှာတော့ကြာကြီးတော့ဟုတ်ပုံမရဘူးသူအနေနဲ့တော့နေနေတော့နေပြီး15ရက်လောက်တို့အရင်20တို့အဲလိုနေပြီးပြီးတော့ ကြံကြတာလည်းတူပါတယ်ဒီမှာလောကကြာကြီးနေကြတာဟုတ်ပုံမရဒါနဲ့အဲ့ဒီဌာနမှာအစိတ်30လောက်ယောဂီတွေမျက်ရှိအဲ့ဒီစိတ်30လောက်ယောဂီတွေအတွက်စာရိတ်တော်ရေးတောင်းရတယ်တောင်းခံမဲ့ပုဂ္ဂိုလ်တွေကရှိတာပဲဟိုဌာနဒီဌာနတနိုင်ငံလုံးကဟိုမြို့ဒီမြို့တွေဟိုရွာဒီရွာတွေတန်းနိုင်တဲ့ပုဂ္ဂိုလ်တွေနေပြီးတော့တရက်တရက်ကတော့ယူပြီးတော့ကျွေးနေတာအဲဒါဟန်ကြတာပဲတော့ ဟိုအဝေးရနေပြီးတော့လာကြလာပြတယ်မှာသူကျွေးတယ်ဒီနေ့အဲကျွေးတဲ့ဈေးကတလောက်မကုန်ပါဘူးသူအဘွားလာတော့ဝေးတဲ့နေရာကလာတဲ့ခါကလာကားဈေးကသူတော်ကုန်လာတယ်ကားနဲ့တစည်းနဲ့ဈေးကလို့လာအများကြီးပဲပဲအဲဒါသူတို့ကအများကြီးကျွေးနေတော့အဖွဲကတောင်သိမ့်မရှိဘူးတလမှာနေသုံးရက် အနည်းငယ်လောက်ပဲရှိတယ်သူတို့ကျွင်းဖို့ကိုမရှိအဲဒီရက်တည်ကြတော့လေသူတို့လာပြီးကျွေးတော့မှလည်းသုံးနေတဲ့ပစ္စည်းတွေအဲနောက်ရက်တွေသုံးနေတဲ့ပစ္စည်းတွေကရှိတာကိုအဲဒါတွေကိုသဘောကသိမ့်တာတွေအဲဒါတွေနဲ့ကျွေးုံနဲ့လည်းလုံလောက်နေတယ်ရှိတယ်အဲဒါနဲ့အဲဒီကာနုဘောဓာဆိုတဲ့ကမ္မဋ္ဌာန်းကအမှန်တန်အဆင်ပြေပါတယ်အများအားဖြင့်ယောဂီတွေလည်းရှိအဲဝေဒန်ရေးတွေလည်းအဆင်ပြေနာဟန်ကြပါတယ် အဲဒီဌာနကဆရာတော်ဥပ္ပမတိပါလာတဲ့ပြောဗမာလိုလဲဗမာပြည်မှာလည်းတော်နေကောင်းဘူးလို့ဗမာလိုလဲသူကတတ်ပါတယ်အသက်ရွယ်ကြီးပါပြီ80ကျော်နေ80နဲ့၄နှစ်တာ9နှစ်တာမပြီးပါဘူးကွာကြီးပါပြီအဲဒီဆရာတော်ကြီးကသူလည်းရွယ်ကြီးလို့သူမရှိလို့ရှိရင်အဲဒီမှာကမ္မတော်ဒါနအစဉ်ပြေအောင်ဗမာကမ္မထံဘုန်းကြီးတွေကအဲဒီအများအားပို့ထားပါလို့သူကတောင်းတာဒါနဲ့ကတဘာပို့ရအစီအစဉ်လုပ်ထားပါတယ် အဲအင်္ဂလိပ်လိုလည်းပဲတကြွတဲ့ပုဂ္ဂိုလ်အစီအစဉ်လောက်ထားပါအဲဒါကြောင့်အဲဒီအင်္ဂလာကပြန်တဲ့ခါကလာမှာဒီဟိုလည်းပဲခဏဝင်ဖို့ခုနှစ်လောက်အဲဒီမှာနားနေဖို့စဉ်းစားထားပါတယ်အဲဒီကပြန်တော့မလေးရှားဆိုတာပြည်နာမလေးရှားအဲဒီကလည်းပဲကျောင်းတစ်ခုကဗမာဘုန်းကြီးတစ်ပါးပို့ပေးဖို့ဆိုတောင်းတတာရှိတယ် ဒီနေ့ဟိုဓာတ်ချိလိုက်ကြတာလေကိုတော့ပြောတဲ့အချိန်တွေကတော့ဟိုရောက်ဘုန်းကြီးတစ်ပါးရနေလားမသိပါဘူးอืมဒီကတော့မေးကြည့်လို့လည်းမေးရတယ်ရနေတော့လည်းမပြောပါဘူးဒါပေမဲ့လို့အဲ့ဒီလည်းပဲသူတို့ကတောင်းထားတာလည်းအပြာဝင်ဖို့ရစဉ်းစားထားပါတယ်အဲ့ဒီကဟိုစင်ကာပူကနေပြီးတော့စင်ကာပူမှာလေမြန်ကစင်ကာစင်ကာပူနဲ့ပဲပုဂိန်နဲ့အဆက်အသွယ်ရှိအဲ့ဒီမှာခဏနေရာ300လောက်နေပြီးတော့ မလေးရှားပြည်နာကိုအဲဒီကကြီးပါတကားနဲ့သွားလည်းရပါတယ်ဒီနေ့နဲ့သွားလည်းရပါတယ်အဲဒီမှာလည်းညသုံးရတော့တော့နေရမှာယူရီးယားပြန်လာယူရီးယားကျတော့လည်းစားစရာပုဂ္ဂိုလ်တွေရှိတော့နင်းငယ်တော့နေရမှာဒီငါးရက်တော့နေရမှာဒါနေ့ကကြာကြီးတော့နေပါဦးအဲဒါဝါဆိုမိတော့ပြန်လာဖို့ပါပဲပထမဝါကဒုတိယဝါဆိုလာပြီးမှပထမဝါကိုအဲဒီပြန်မယ်အဲဒုတိယဝါဆိုလာပြီးကျော် 3ရက်ဆိုရင်ဘုန်းကြီးတို့မွေးနေလည်းကြားနေပါရင်မွေးနေလည်းမရောက်ဘာမဆိုရင်ဒုတိယဝါဆိုလာဇန်းအနည်းငယ်တော့အတွင်ရောက်အောင်လို့ကြားလာကိုစဉ်းစားထားပါတယ်အဲဒီလိုသွားလာတာမြတ်စွာဘုရားဘာဝနာတော်တတ်နိုင်မြတ်တိုးတက်ခြင်းဒီဘဝစီပင်ချင်းဖြစ်ပါစေဆိုတဲ့အနေနဲ့ဘုန်းကြီးကဗိမာန်ခါမီသွားတာပါပဲအဲဒါသွားဖို့ရပထမတော့ဆိုရင်ဒီကနေ့သွားဖို့ပဲ ဒီကနေ့သွားဖို့ဒီကအစိုးရနဲ့အစိုးရကခြေခံပြီးတော့ဘာငါအုပ်ချုပ်ရေးအစီအစဉ်တွေတော့ငါရှိတယ်အဲ့ဒါလည်းဘုန်းကြီးတို့ကဘာမှဆောင်ရွက်ကြမရှိလို့ပထမတော့မလိုပါဘူးလို့အောင်းမိပြီးတော့ဒီကနေ့ပဲသွားမလို့ကိုယ်လည်းပဲမသွားဘူးဘုညာစားတယ်ရေးထားတယ်မပေးတော့မပေးသေးပါဘူးအဲ့တော့နောက်တော့စဉ်းစားကြည့်တော့ဒီကနေ့လည်းသူအကြီးကြီး အဲသူဝဲကြီးတဲ့လုပ်ဦးမယ်ဒီဆရာတော်တွေပါဒီနဲ့စပြီးတော့လည်းပဲသူတို့လေးကလူပြုပြီးတော့ကြည့်ကြအောင်မှတ်သားကြအောင်မယ်ဆိုတာကြားတော့ဒီကမသွားလို့ရှိရင်နေရာမကြောင်နဲ့တူတယ်လို့ဒီကမသွားရင်သူတို့ဘာငါအစည်းအဝေးတွေလုပ်စားတယ်ဒီကအာမပေးရရောက်ပြီးတော့อืมမလိုမလိုလားတဲ့ပုံကိုယ်တွေအပြစ်တင်နေလဲတင်အောင်မယ်လို့ဒါကြောင့်မို့ဘုန်းကြီးကလက်ဖြင့်ကလက်ဖြင့်ကကျမသွားဖို့အစီအစဉ်လုပ်ပါတယ် ဆောရောက်သွားတယ်ဒီမှာဘာမှအလုံးမရှိဘူးဒီမှာဘုန်းကြီးတို့တာဝန်ရှိတယ်ဘုရားနိုင်ငံရသွားလို့ရှိရင်ဟိုကြတော့စာလေးတွေပါလေးဖတ်ပြကိုရအင်္ဂလိပ်စာလေးတွေပါလေးလည်းနည်းနည်းထပ်ပြီးတော့ကြည့်ရှုလေ့လာလုပ်နေရတာမအောင်ဒါပေမဲ့လည်းမလွှဲမကင်းတာဟိုမှာသွားတယ်အဲဒါကနေသွားတော့အနေနဲ့ဘာမှဘုန်းကြီးတို့လောက်တော့မရှိပါဘူးသို့တော်လည်းပဲအဲဒီသူတို့ထူထမ်းတဲ့နေရာတွေမှာတော့အလေးပြုရရှိပါတယ်အဲဒီသွားတော့ ၄နာရီမတိခင်ကနေပြီးတော့အဲဒီဒီလိုဆုံးလောင်းတဲ့အစီအစဉ်ဌာနကိုသွား9နာရီကျော်မှထင်တယ်ပြီးတာဟွန်းဆုံး9နာရီကျော်9နာရီ15မိနစ်မှပြီးပါအဲ့ဒါလမ်းတော့သိမရှိဘူးဒါပေမဲ့ဖြည်းဖြည်းချင်းလေးသွားနေတော့အာဘေးကထူထမ်းတဲ့ပုဂ္ဂိုလ်တွေလည်းပေါ်နေတာပါအားမစဲသိကောင်းတာပါသူကအင်းသူတို့တတ်နေမြတ်တွေရှိရတယ်ပဲဆိုတော့ပြီးတာရလို့သူစီစဉ်ထားတာမဟုတ်ပါဘူးသူတို့အိတ်ထောင်ထဲရှိတဲ့ဥစ္စာတွေငွေတွေ ဝယ်ဝယ်ပြန်လိုက်တဲ့ဝယ်ဆက်ကူလေးတွေပါတည်းလူကြတာနဲပါဘူးသူကခဏခဏလူကြတယ်အဲ့ဒါတွေအဲ့ဒါတွေအတွက်ကပ္ပိယနဲ့ဒီကဥသိညာလေးလည်းပါလာတယ်တော့သူကနေပြီးတော့အကုန်လုံးလက်ခံအဲ့ဒါနဲ့အချိန်တွေတော့ကြာတယ်ပထမက၄နာရီကဩဝါဒပေးဖို့အစီအစဉ်ဟာ၄နာရီဆိုရင်ဘယ်ရောက်အောင်လာနိုင်မလဲ၄နာရီဆိုတော့ဟိုမှာဆုံးဆုံးသွားတယ်လို့ရှိသေးတာဒီလိုသူသားနာတယ်အများကြီးပါပဲ ဘေးပတ်ဝန်းကျင်ကအလုံးလာပြီးတော့နေတဲ့ပြိတ္တတွေလည်းအမှန်များတာပဲအဝါကျသိကောင်းတာပဲအဲခုတန်ခါအုပ်ချုပ်ရေးတွေပါလေလုပ်ရမှာလေအစီအစဉ်တွေအမှန်အဆင်ပြေပြီးတော့အားရကျသိကောင်းပါလေဒီကရှိသာသနာတော်ဟာအဲထူးခြားပြီးသွားဖို့ရှိပါတယ်။ဒါရှင်းစင်ကြယ်ဖို့တိုးတက်ဖို့ကြီးပွားဖို့ရာရှိပါတယ်မျှော်လင့်ကြအနံကောင်းပါတယ်။အမှန်အဆင်ပြေပါတယ်။ဘုန်းကြီးတို့လည်းမနာဘာလို့ဘာလို့ဖြစ်ပါတယ်။ ငါဓမ္မတွေနဲ့လာကြတာသူတို့လည်းကုသိုလ်တွေအများကြီးဖြစ်မှာပါသံဃာတွေအောင်ပြောတယ်လည်းသံဃာတွေလည်းဆောင်ရောညနာမို့အခုတချို့ဆိုရင်ဟိုဆုံးမစရကရှိဦးမှာပဲပြင်ချိမှာပြီးမှမယ်လို့9နိုင်လောက်မှပြီးမှလည်းတူတယ်ပြီးပြီဟုတ်တယ်လို့ကတော်တော်တော်ဝန်သေးတာလို့အဲဒါလူသားကြတဲ့ပုဂ္ဂိုလ်တွေအောင်ပြုပြီးတော့အားရစရာဝန်တာစရာမနာကောင်းပါလေဘုန်းကြီးတော့ဒီကမာစီ ကမ္မထာကပြရနေတာလဲဆိုတော့ဘုန်းကြီးတော့အားလုံးကအသိရများပါတယ်မနာသိကြတာတွေပြီးတော့ဘုရားကြီးကသူတတ်နေတယ်သူပြရတယ်မများပါဘူးအများကြီးပါပဲအခုဒီမှာလဲဘုန်းကြီးကိုခီးသွားမယ်ဆိုတော့ဟိုသွားတဲ့ခါကလာမှာဘိုးကြသုံးဖို့ဆိုပြီးဝှထုငွေတွေလာလာပြကြတာရှိတယ်ဟာဝှထုငွေကတော့ယူသွားတာဖြစ်ပါဘူးလို့နဝကမ္မဖြစ်နေသူပဲမဲ့လို့အဲဒီဝှထုငွေတွေကဖြစ်ပေါ်လာတဲ့ရဟန်းတော်အဆက်သက်လူအပစ္စည်းတွေသူပေါ်လို့ဒါပြရတာအထားပြီးတော့ဘုန်းကြီးက ကိုယ်တိုင်တော့လည်းသုံးရမှာတော့မဟုတ်ပါဘူးတဲ့သာသနာပြုရမှာပဲသာသနာထောက်ပံ့ပြုရအဲအကျိုးတော့များပါတယ်ဆိုပြီးတော့ဒီလိုပဲခုလည်းပဲဒီမှာဒီဩဝါဒခံယူပဲလာတာတွေသူရတဲ့ဝိသုငွေတွေဒီမှာတွေ့ဒါတွေလည်းကိုကိုကြိုက်သုံးဖို့လို့ဆိုရရွေချေးရှိမှာကိုယူကြလို့ဖြစ်ပါဘူးကိုကမယူပါဘူးဥစ္စာဒီငွေကိုသွားတော့ဘာမှသုံးလို့ဖြစ်တာမဟုတ်ပြီးတော့ဟိုကြတော့လည်းလိုလည်းမလိုပါဘူးကိုကြဒီမဲ့ပုဂ္ဂိုလ်တွေလည်းပေါ်ကြပါသေးတယ်ဒီမှာပဲ ဒီရိတ်တာမှာပဲလူရဘက်ကနေပြီးတော့ဘုန်းကြီးကနေပြီးအထောက်ပံ့အကူအညီပေးဖို့ပေါ်နေတာအကျိုးတော့များပါတယ်အရေးကြီးတာကတော့ဘုန်းကြီးတို့ဩဝါဒပေးဖို့ကတော့ညဆောပြိုင်အဆုံးမှာတော့တက်သီလသမာဓိပညာဆိုတဲ့အကျင့်တွေကိုတန်နိုင်နေကြကျင့်ဖို့ပါပဲဒီမှာလာကြတဲ့ပုဂ္ဂိုလ်တွေကတန်နိုင်နေကြစောစောကလေးလည်းကျင့်နေကြပါလေသီလတွေ၅ပါးသီလဆိုတာပြည့်စုံတယ်၈ပါးသီလတွေလည်းပဲအခါအားလျော်စွာကျင့်နေကြတာသီလတွေကတော့ သိလို့မရပါဘူးဒီလာတဲ့ပုဂ္ဂိုလ်တွေကပြည့်ပြည့်စုံစုံနေပါပဲသမာဓိပညာတွေတချို့ကလည်းစိတ်ပါပြီးအားထုတ်ကြတာရှိပါသို့တော်လည်းပဲအားထုတ်နည်းကအချိုးမကျရင်တော့လည်းသမာဓိလည်းဖြစ်တာတော့မဖြစ်ဘူးပညာကတော့ဒါမှဖြစ်တာပေါ့လေဒီမှာရောက်တဲ့ခါကာလကျတော့ဘုန်းကြီးတို့ကိုယ်တိုင်ကသမာဓိရပညာရဖြစ်အောင်လို့ညွှန်ကြားပေးပါတဲ့ဟဲ့ဟာ မြတ်စွာဘုရားကိုယ်တော်တိုင်ကျင့်တဲ့နည်းပဲခဏခဏဘုန်းကြီးကဟောရတယ်။ဥပါဒနဲ့ခန္ဓာ၅ပါးရဲ့အဖြစ်အပျက်ကိုရှုပြီးတော့ဘုရားဖြစ်တယ်ဆိုတာအခုဘုန်းကြီးတို့ညွှန်ကြားတဲ့အတိုင်းရှုရတာပဲ။ဥပါဒနဲ့ခန္ဓာဆိုယုံနာနေတယ်။ယုံနာဆိုလည်းရှားမဟုတ်ဘူး။မျက်စိကမြင်တိုင်းနားကကြားတိုင်းနှာခေါင်းကနားနားတိုင်းလျှာရာသာစပြီးတိုင်းကိုယ်ကတွေ့တဲ့စိတ်ကူးစားကြံစီတိုင်းဒီ၆တော်ရကအထင်ရှား ပေါ်လာတဲ့တရားတွေကယုံနာနေပဲအဲ့ဒါတွေမရှိမပြီးလို့ရှိရင်မြဲတယ်ချမ်းသာတယ်ကောင်းတယ်ထင်ပြီးတော့ဆွဲလန်းတာအဲဆွဲလန်းတာဥပါဒံခေါ်တယ်အဲဒီတော့ဆွဲလန်းလို့ဒီတရားတွေကိုဥပါဒံနဲ့ခန္ဓာလို့ခေါ်တယ်ဝိပဿနာရှုလို့အဖြစ်အပျက်တွေပြီးရင်အိစ္ဆဒုက္ခအနတ္တတွေပြီးတော့ကဆွဲလန်းမှုမရှိဘူးဆွဲလန်းမှုကင်းတယ်ဆွဲလန်းမှုကင်းအောင်လို့ပဲရှုရတာပဲအဲဆွဲလန်းမှုကင်းပြီးတော့ ဝိပဿနာဉာဏ်နဲ့အစဉ်တိုင်းရှင်းကျဲပြီးပြည့်စုံသွားတဲ့အခါကာလမှာနိဗ္ဗာန်ကိုလည်းမျက်မှောက်ပြုပြီးတွေ့ရတယ်။ဒါကဒီမှာအထုတဲ့ပုဂ္ဂိုလ်တွေဝိပဿနာဉာဏ်နဲ့အစဉ်တိုင်းဖြစ်ပုံနဲ့အချိုးကျပါလေမနာဟန်ကျပါလေအခုမှကမဟုတ်ပါဘူးခွန်ကြီးတို့စိတ်ကမှစပြီးတော့ပြရတယ်ကဆရာကျွတ်တို့ဆရာကျန်တို့ဆိုတာဘုရားကသူတို့ကပဲကမ္မထမ်းနေ များပြောဟောပြပါလေဘုန်းကြီးတို့ကလည်းသင်ကြားရတော့ပါပဲအဲနည်းနည်းပါးပါးတော့ပြောရင်ပြောလိုက်တဲ့အခါဘုန်းကြီးကပြောသူတို့ကပဲသင်ကြားပါသူတို့ကိုယ်တိုင်ယောဂီပုဂ္ဂိုလ်တွေပြောထားတဲ့အတွေ့ကိုဘုန်းကြီးကပြောတာနဲ့သူတို့လည်းမှတ်ထားတာနဲ့အဲဒီယောဂီပုဂ္ဂိုလ်တွေအတွေ့အကြုံတွေကိုစာနဲ့ရေးပြီးတော့ပြသမှာလို့ဝိပဿနာဉာဏ်အစဉ်လေးဉာဏ်စဉ်တွေနောင်လာတော့ဒါတွေမှတ်ရအောင်လို့ဆိုတော့ အဲဆရာကျွတ်ဆိုတဲ့ပုဂ္ဂိုလ်ကြီးကလည်းအနန္တောတယ်ဆိုငငယ်တုန်းကလည်းဘုန်းကြီးနဲ့ဟိုစိတ်ခွန်မှာရှိပါစိတ်ခွန်မှာကျောင်းအတူတူနေလာတာပါပဲကျောင်းကအတူတူနေလာတာအဲသူကလည်းကြီးပါတယ်ဒါငယ်လို့သူကတော့ရမြင်တော့ သမာဓိကပို့ပြီးရဖြစ်တယ်လေငွေထူးထူးခြားခြားတွေပြောရကောင်းတယ်လေညာနေအဲဒီကနေပြီးဖြစ်ပြီးတော့ဆရာပြည့်စုံတဲ့အခါသူကကမ္ဘာဆရာလုပ်ပြီးတော့ဆောင်ရွက်နေတာယောဂီပုဂ္ဂိုလ်တွေကိုသူကမေးဟိုယောဂီပုဂ္ဂိုလ်တွေပြောတာတွေသူနားထောင်ပြီးသူကနေပြီးတော့ဝိပဿနာဉာဏ်ဆင်သင့်အောင်ဖြစ်အောင်လို့သူကဟောပြောပြင်းတယ်တော်တော်ကောင်းပါလေသူက ဆရာကျန်ကတော့ဒီမှာလည်းရောက်လာတာသူကလည်းတော်ပါတယ်ဒီမှာတော်တဲ့ပုဂ္ဂိုလ်ကတော့ဘုန်းကြီးညီရဒီတုံးကအဲသူတို့ကဒီနာမယူပါပြိစ္ဆရာဉာဏ်တို့ကဘယ်လိုဖြစ်ခဲ့လဲအဲ့ဒီမြောက်ခင်ကအစဘယ်လိုဖြစ်ခဲ့လဲမာရိယလာတော့နာမယူပါပြိစ္ဆရာဉာဏ်နဲ့ခွဲခြားသိဖို့နောက်အကြောင်းကျိုးခွဲခြားသိဖို့နောက်ဖြစ်ပျက်သိဖို့အိစ္ဆဒုက္ခအနတ္တသိဖို့ဥရိယပြညာနဲ့ဝိပဿနာဉာဏ်အထူးဖြစ်ပုံစသည်တွေဖြစ်တဲ့ခါကဖြစ်ပုံတိုင်းကယောဂီပြောထားတာတွေကို သူတို့ကစာနဲ့ရေးပြီးပေးတယ်အမှန်တရားကြတာပဲလို့ဆိုတာဒါနဲ့ဘုန်းကြီးအဲ့ဒါတွေကိုမှတ်တမ်းပြုပြီးတော့ဒါဆရာတို့မှတ်တမ်းဆိုပြီးတော့အဲ့ဒီဉာဏ်စဉ်ပြောဖို့ပြုဖို့နေစာအုပ်ပထမရိုက်ထားတယ်အစတုန်းကတော့စာအုပ်တွေတွေ့တဲ့ပုဂ္ဂိုလ်တွေဝေးနေတာနောက်တော့ဒီစာအုပ်တွေကပါတာတွေကိုတရား အာထုတ်တဲ့ပုဂ္ဂိုလ်တွေကမဟုတ်သေးပဲနဲ့သူစိတ်ကူးနဲ့မှန်းစားပြီးပြောနေတယ်မြန်ကြဘူးဆိုပြီးတော့တောက်တွေမရောက်ပါဘူးနောက်တော့ကမ္မထမ်းဆရာတော့ပဲပေးတယ်အခုတော့ကုံတော့အဲ့ဒီစာအုပ်တွေကိုဒီကဘုရားတော်နာတို့ကခေါ်ရိုက်ထားပါတယ်စာအုပ်2000တော့ရိုက်ထားတယ်ဒါလည်းကခွန်ကြီးကအသစ်တွေတော့မပေးပါဘူးဟောင်းတွေကတော့ပေးတဲ့ပုဂ္ဂိုလ်ထူးခြားတဲ့ပုဂ္ဂိုလ်တော့ပေးတာပေးရမှာအဲကမ္မထမ်းဆရာတွေတော့ ပေးရမှာပါပဲမနာရှာရည်ပေးရအဲဒီသာသနာပြုမှုတွေပါပဲအဲဒီတိုင်းအားထုတ်ပြီးတော့ကိုယ်တိုင်တွေ့သွားတာတွေတဲ့ခုဒီမှာဒီဉာဏ်စဉ်တွေပြည့်စုံတဲ့အခြေအနေထက်ရောက်လာတဲ့ပုဂ္ဂိုလ်တွေဉာဏ်စဉ်တရားဟောရတယ်အဲဟောဝင်မယ်လို့တချို့လည်းပဲမပြည့်စုံတာလည်းရှိတော့ရှိပါတယ်တချို့လည်းပဲကမ္မဋ္ဌာန်းဆရာကသူလည်းနောက် နေဝရတဲ့အစမပြေဘူးသူရောက်သည်များအသိသည်များသိပြီဆိုတော့ဆိုပြီးညာနေနဲ့ထည့်ပြီးရချို့သင်္ခါရုပ္ပကညာလောက်တဲ့ရောစာရှိပါတယ်။အဲမလည်းသူတို့သိတဲ့များသိရကောင်းတာပေါ့လေဒါနဲ့ညာနေတရားခေါ်ရညာတော့အချင်းတော့နိဗ္ဗာန်မျက်မှောက်ပြုဖို့အချိုးကြကြပြောတဲ့ပုဂ္ဂိုလ်ဉာဏ်နဲ့တရားနာဖို့ရခွင့်ပေးရတာပါပဲအဲ့ဒါဟာဘုန်းကြီးတို့ကတရားဘုရားအလိုတော်အတိုင်း ဝိပဿနာရှုဖို့နဲ့ညွှန်ကြားတယ်ညွှန်ကြားတဲ့အတိုင်းအားထုတ်ကြတာဒီအမှန်ကျေးဇူးများပါတယ်သမာဓိရမဟုတ်ဘဲနဲ့နိုင်ငံသားတွေရောတရားထုတ်တဲ့ပုဂ္ဂိုလ်တွေတော့အဆင်ပြေတာပဲသူတို့တကယ်အားထုတ်ရင်တကယ်ကိုဘုရားဟောတော်မူတဲ့တရားအတိုင်းယုံနာနေအဖြစ်ပြတဲ့နိစ္စဒုက္ခနာတဲ့အကုန်ပြီးတာပဲနောက်ဆုံးယုံနာတဲ့ခါတိုင်းနဲ့နိဗ္ဗာန်တွေ့ဖို့နေတယ်သူတို့ကိုယ်တိုင်တွေ့ပြီးတော့ပြောတာပဲအနံကောင်းပါတယ်အဲဒီတိုင်းပဲအားထုတ်ကြဖို့ပါပဲခွန်ကြီးတို့အခြားတစ်ပါးသွားနေတဲ့အခါလဲ ဒီမှာဒီနေ့ကလိုပဲဘုဒ္ဓဇာတမနာဆရာပထမဆုံးမနာဆရာခေါင်းဆောင်ကြီးပါပဲအဲသူကနေပြီးတော့စောင့်ရှောက်မှာပါပဲအခုတော့သူကကျမ်းမာရေးရတယ်ဒီမျိုးဖြစ်ပြီးတော့နေလို့သက်တာနေနေသက်တာအောင်လို့တော့သူမှနားနေရတယ်ဒါပေမဲ့လို့မပြတ်မပြတ်တော့ဟောပြောနေရတာပါပဲအဲဝိပဿနာ ညာနေနဲ့စပ်ပြီးတော့သူကဟောပြောနေရအဲ့ဒါဘုန်းကြီးမရှိတဲ့ခါလည်းပဲသူကမနစ်ကလည်းပဲသူသင်ကြားဆုံးမတယ်ဆက်လက်ပြီးတော့အားထုတ်ကြလို့တိုးတက်ကြပါလေဒီနေ့လည်းပဲဒီလိုနေမှာပါပဲအဲ့ဒါဘုန်းကြီးကမနေ့တုန်းကရှစ်ပါးသီလပြည့်ရင်ဝိသုဒ္ဓဖြစ်အောင်ဆိုပြီးတော့ဟောနေတယ် ဒီဝိပဿနာနဲ့ဆိုင်တဲ့မင်္ဂလာတုပ္ပတရားလေးကာထာလေးတစ်ခုဟောထားရှိပါတယ်အဲ့ဒါလေးဘုညာဩဝါဒတင်တဲ့ကိုဟောရမယ်တွေ့ကြုပ်ကလေးနားကောင်းတယ်မင်္ဂလာတုဆိုတာအများကတော့မင်္ဂလာတုဆိုတာသာမန်ပုဂ္ဂိုလ်တွေပဲသာမန်ပုဂ္ဂိုလ်တွေအတွက်ပဲကိလေသူငယ်တွေအတွက်ပဲဆိုပြီးကိလေသူငယ်တွေတော့သင်ပေးနေကြတယ်သူကြီးတွေပါလေဒီပြန်မဆက်ကြဘူးသူကမင်္ဂလာတုက အမှန်အရေးကြီးတဲ့တရားတွေတည်းပါတော့သုံးလို့ဆိုတာအမှန်ကောင်းပါလေတော့အမှန်ကောင်းတပောဆိုရမစရိယံအရိယသစ္စာနာဓမ္မကနိဗ္ဗာန်ပစ္စည်းပြယသသေချာမင်္ဂလာမုဒ္ဓမာဆိုတာအမှန်တန်ဈေးနဲ့တဲ့မင်္ဂလာပဲရောရောတပောစအကျဉ်တင်းတင်းရင်းရင်းအားထုတ်ခြင်းဒီ၎င်းအာ လုံလဝိရိယအတင်းတင်းအားထုတ်ရမယ်တရားအားထုတ်တဲ့ခါကတင်းတင်းအားထုတ်ကြရလို့ပေါ်ပေါ်ဆဆနဲ့ပြင်းနေလို့ရှိရင်သမာဓိညာမဖြစ်ပါဘူးအဲတင်းတင်းနဲ့အားထုတ်မှဟိုဒီကညွှန်ကြားတဲ့ခေါင်းနဲ့ပိန်နဲ့တရားစပြီးတော့မပြတ်မှတ်ပြီးတော့ခေါင်းနဲ့ပိန်နဲ့နေသေးချာအစအဆုံးသိအောင်သိချာစူးစိုက်ပြီးတော့တင်းတင်းနဲ့ရှုမှအဲဒီထဲမှာစိတ်ကူးလည်းဖြစ်နေအဲဒီစိတ်ကူးရှုမှအဲပေါ်တိုင်းပေါ်တိုင်းနဲ့ရှုမှဒါမှသုစား သာမကုဟာသမာဓိတွေညာနဲ့အထူးတွေဖြစ်တာသဘောပြင်းပြင်းထန်ထန်အထုတ်ခြင်းတဲ့သုံးလဝေးရမရောပဲနဲ့ကျိုးစောအထုတ်ခြင်းအဲ့ဒါလည်းရှိတယ်ဇမစရိယံစမြတ်သောကျင့်ကိုကျင့်ခြင်းဒီလည်းကောင်းရံဇမစရိယံစရှင်မြတ်သောကျင့်ကိုကျင့်ခြင်းဒီလည်းကောင်းရှိရဲ့မြတ်သောကျင့်ဆိုတာဟာ သီလလည်းပဲမြတ်သောကျင့်သမာဓိလည်းမြတ်သောကျင့်ဝိပဿနာပညာကျင့်လည်းမြတ်သောကျင့်မြတ်သောကျင့်တော့မြတ်သောကျင့်ပါပဲဒါပေမဲ့လို့ဒီထဲမှာအရေးကြီးတာကတော့ဝိပဿနာပညာကျင့်ကမြတ်သောကျင့်တယ်အခုဒီမှာယောဂီတွေအားထုတ်ကြတာတွေမြတ်သောကျင့်နေအမှန်မြတ်တဲ့ကျင့်နေပဲဟောင်းငယ်ပင်ရစပြီးပေါ်မြတ်ယုံနာနေအဖြစ်ပြတဲ့အမှန်တိုင်းသိအောင် ရှုနေအဲ့ဒါ မြတ်သောအချက်အဲဒီလိုမြတ်သောအချက်နဲ့ကျင့်ရင်ဘာဖြစ်လာလဲဆိုအရိယသစ္စာနာဓမ္မနာအရိယသစ္စာနာအရိယသစ္စာတို့ကိုယန္တာသတင်းစခြင်းတွေ့မြင်ခြင်းဒီလည်းကောင်းအဲဒါလည်းရှိတယ်အရိယသစ္စာလည်းတွေ့တယ်အရိယသစ္စာဆိုတာဘာလို့ဆိုဒုက္ခသစ္စာသမုဒယသစ္စာនិရောဓသစ္စာမေဃသစ္စာသစ္စာ၄ပါးသစ္စာ၄ပါး

မြတ်စွာဘုရားပထမစပြီးတော့ဟောစဉ်ကအဲဒီကစပြီးတော့ဟောထားတာပဲအဲဒါကဓမ္မစကြာတုတ်တရားထဲမှာသံခိတေနအချင်းချုပ်အချင်းဆိုရရှိရင်တဲ့အကျေပြောရင်တော့ဇာတိဒုက္ခသရာဒုက္ခစသည်ဖြင့်ဒီလိုဒုက္ခတွေအများကြီးပေါ်တယ်အချင်းချုပ်ဆိုလို့ရှိရင်တော့ဥပါဒณะခန္ဓာ၅ပါးသံဃိတေနာအချင်းချုပ်အချင်း အစ၅ပါးကုန်သောဥပါဒနဲ့ခန္ဓာဥပါဒာယအာယုံဖြစ်သောခန္ဓာတို့သည်ဒုက္ခဆင်းရဲအစ်မှပဲတဲ့ကဒုက္ခပဲအဲမြင်နိုင်ကြတဲ့နာနဲ့စသဖြင့်တွေ့ရှိတဲ့စိတ်ကူးစားကြံစီတဲ့ဓဝါ၆ပါးကပေါ်နေတဲ့ယုံနာတရားတွေဥပါဒနဲ့ခန္ဓာတွေအဲ့ဒါတွေကဒုက္ခသစ္စာတွေဆင်းရဲအမှန်တရားတွေဘာကြောင့်ဆင်းရဲတယ်ဆိုတော့ဒါတွေ ဖြစ်ပြီးချက်ချင်းပြောင်းလာတယ်ဘာမှအာမကိုရဘူးဒါတွေကိုမြဲတည်နေတဲ့ချမ်းသာတဲ့ကောင်းတဲ့ထင်ပြီးတော့ကိုယ်ဘဝနဲ့ကိုယ်သားရနေကြတာအခုလည်းကောင်းတယ်နောင်လည်းကောင်းမှာပဲနောက်ဘဝတွေလည်းလူဖြစ်ပြီးနားဖြစ်ပြီးတော့ကောင်းခံစားမှာပဲဒီလိုမျှော်လင့်ပြီးတော့နေကြတာပေါ့အဲ့ဒါမှန်စင်စစ်ကတော့ဘာမကိုရဘူးတဲ့မြင်နေကြတဲ့ဖြစ်ပြီးပြောက်တာမရှိဘူးနောက်ထပ်လည်းမြင်လာကြတာဒီအသေးသေးကြီးတယ်ပဲဘာမှကြီးနေတာမရှိဘူး ဒါကြောင့်မို့အကြောင်းမညင်ရင်ဘယ်ချိန်မှစိုးပေးနိုင်တာอืมမိမိတို့အသက်နဲ့ချို့အသက်ကကသိမရှိသေးတော့အသက်ကငယ်သေးလို့ရှိရင်မသေးသေးဘူးအောင်းမင်းကချို့သေးတာပဲမမျော်လင့်မဲနဲ့သိသေးတော့တယ်ပြည့်လို့ပဲအဲဒါဘာကြောင့်လဲဆိုရင်မိမိတို့တဏှာကဖြစ်ပြတဲ့ယုံနာတွေကအမြဲတည်တာမဟုတ်လို့ဘယ်ချိန်မှစိုးယုံနာအပစ်တွေအကြောင်းမညင်လို့မဖြစ်ဘူးဆိုရင်သေးတာပဲအဲဒီချိန်ကအဲဒီတော့ဒီလိုအဖြစ်ပြများနေတဲ့တရားတွေ ဘာမှအားကိုးစရာမရှိဆင်းရဲစစ်တွေတဲ့အဲဒီယုံနာနဲ့ရှိတဲ့အတွက်ဝေရတယ်ဒီနေ့တစ်ချိန်ကျနာရတယ်ဒီနေ့တစ်ချိန်ကျသိရတယ်ကိုယ်ဆင်းစိတ်ဆင်းအမျိုးမျိုးတွေလည်းတွေ့ရတယ်အဲဒါတွေကဥပါဒာနဲ့ခန္ဓာခေါ်တဲ့ယုံနာနဲ့ရှိနေလို့ဒါကြောင့်မို့ဒီယုံနာနဲ့ကဒုက္ခသစ္စာတရားတွေဆင်းရဲစစ်မှန်တရားတွေပဲအဲဒီဆင်းရဲစစ်မှန်တရားတွေသိအောင်လို့အားထုတ်ရမယ်ဆိုတော့ အဲ့ဒီဆင်းရဲခြင်းမှတရားတွေဖြစ်တိုင်းဖြစ်တိုင်းရှုဖို့ရလို့လေအဲ့ဒါချို့ကသဘောပေါက်လို့အဲ့ဒီဖြစ်တိုင်းဖြစ်တိုင်းကိုမရှုဘဲနဲ့စာနဲ့ပင်နဲ့ရုပ်ကိုနာလို့အမြည်ရနဲ့တခါလဲဒါရီကြက်မှတ်ပြီးတော့နှလုံးသွင်းပြီးတော့ရရှိတယ်ဒါကကိုယ်ရင်တွေ့တာမှဟုတ်မှာမဟုတ်ပဲမိမိတဏ္ဍာတကယ်ဖြစ်ပြနေတာသိအောင်လို့ရှုရမှာအခုဒီမှာယောဂီတွေအဲ့ဒီတိုင်းရှုနေတာလေအဲဒုက္ခသစ္စာကိုသိအောင်လို့အားထုတ်ရမယ်လို့မြတ်စွာဘုရားဟောထားတယ်အခုရှုတိုင်းရှုတိုင်းကဒုက္ခသစ္စာတွေသိနေတာပဲ မာရိညာအာမကောင်းသိခင်တော့ယုံနာလည်းမကွဲသေးပါဘူးအာကောင်းလာပြီဆိုတဲ့ခါကျတော့မတိုင်းမတိုင်းယုတ်ကတရားနာကတရားပဲသိရတာတရားသိတာကတရားပဲအကြောင်းကျိုးလေးတွေဆက်သွယ်ဖြစ်နေတာလည်းတွေ့တာပဲခန္ဓာမစက်ဖြစ်ပြနေတာလည်းပဲတွေ့တာပဲအဲဖြစ်ပြကများများပါပြီအသိကလည်းများလာတာကိုများလာတာဖြစ်ပြတွေလည်းပေါ်ပြီးကြောက်ပေါ်ပြီးကြောက်မနာလည်းလည်းလည်းတက်ဖို့ဆိုတာတွေတွေ့ရအဲ့ဒါတွေက

ပဲဆိုရင်လည်းမင်းတို့မလာကြနဲ့တော့မဖြစ်ကြနဲ့တော့ဆိုပြီးတော့ဒီလိုပဲရတာမဟုတ်ပါဘူးအမှန်သိအောင်ရှုလို့ရှိရင်အိစ္ဆဒုက္ခအနတ္တတရားတွေအမှန်တိုင်းပြီးတော့နှိစ္စတာယာမှုတွေပြန်ဖြစ်တော့မလို့မဖြစ်ဘူးအဲ့ဒါနှိစ္စတာမှုတွေရှုတဲ့ရှုတဲ့ကကင်းကျင်းတာဒီတင်ငါငြိမ်းတာပေါ့လေအဲအရိယာမရောက်တော့မှအကုန်လုံးငြိမ်းတယ်အဲ့ဒီလိုရှုတိုင်းရှုတိုင်းသိတဲ့တရားတွေကကမေဃသစ္စာတရားတွေပဲ အဲဒုက္ခនិရောဓဂาမိနိပฏิဝေဒဒုက္ခချုပ်ငြိမ်းရဖြစ်တဲ့နိဗ္ဗာန်ကြောက်ကြောင်းဖြစ်တော့အရှင်းပဲအဲဒါမေရသစ္စာခေါ်တဲ့ပါဠိလိုကတော့ဒုက္ခនិရောဓဂาမိနိပฏิဝေဒအရိယသစ္စာလိုပဲခေါ်အရှိကြီးဓမ္မလိုကတော့မေရသစ္စာလိုတူတူလေးခေါ်တာလေမေရသစ္စာဆိုအဲ့ဒါပဲအဲနိဗ္ဗာန်ရောက်ကြောင်းဖြစ်တဲ့တရားပဲဝိပဿနာကလည်းနိဗ္ဗာန်ရောက်ကြောင်းဖြစ်တဲ့တရားပဲအရိယာမဉ္ဇဏ်ကတော့ဒီဒီရှားကိုရောက်တာဒါကြောင့်အစ်စ်ပဲသူကတော့ အရင်ကအကျဆုံးပဲအဲဒီရင်ကကြတဲ့အရိယာမဲ့ရောက်အောင်ဝိပဿနာမဲ့သူပုဗ္ဗဘာကမဲ့လို့ခေါ်ပါရှိသွားမယ်အဲဒါပြည့်စုံအောင်လို့ခေါ်ထုတ်ကြတာရှုတိုင်းရှုတိုင်းဒီမဲ့ခင်တရားတွေဖြစ်နေတာပဲဒါခဏခဏပြောနေတာအဲအမှားရအောင်မှတ်မိအောင်ရှုမှတ်မိအောင်ကြောင်းရဆိုင်မှုဝိရိယခုနပြောတဲ့သဘောမဆုံးမနဲ့ပြင်းပြင်းထန်ထန်ပြင်းပြင်းချင်းအားထုတ်ရမယ်ဆိုတဲ့ဝိရိယလေးကပါမအဲဒါသမဝါယမပဲ အဲဒီဝိရိယရှိလို့မြင်နိုင်ကြတိုင်းပေါ်တိုင်းပေါ်တိုင်းနေအကုန်လုံးရှုနိုင်လားခေါင်းနဲ့ပင်နဲ့လည်းအကုန်လုံးရှုနိုင်စကားကတော့မရှုနိုင်ဘူးနောက်တော့အကုန်လုံးပေါ်တိုင်းပေါ်တိုင်းနေရှုနိုင်အဲဒီလိုရှုအမှတ်ရတာတွေကပါမပတိမဲ့ခင်ပဲအဲဒီလိုမှတ်တိုင်းမှတ်တိုင်းစိတ်ကဘယ်သွားပြီးတော့ဘယ်မှမသွားဘူးမှတ်မိရအောင်လေးနဲ့စိတ်ကလေးကတည်တာသမာဓိမဲ့ခင်ခေါ်တယ် အဲမကောင်းလာလို့ရှိရင်စိတ်တွေဘယ်မှမသွားတော့ဘူးမှားရမှားရအောင်လေးနဲ့ဒီတည်နေတာကခဏိကသမารိသမာဝါယာမသမာတိသမာသမာရိသမာရိမကင်၃ပါးအဲဒီသမာရိမကင်အားကောင်းတဲ့ခါကျမတိုင်းမတိုင်းယုံနာနဲ့ပိုင်းခြားသည်အကြောင်းကျိုးနဲ့ပိုင်းခြားသည်အဖြစ်ပြခဏမစက်ဖြစ်ပြနေတာအိဋ္ဌဒုက္ခနာတ္တိသိချသိတာပဲသူများလည်းပြောအောင်ကိုယ့်အကိုသိတယ်အဲဒီလိုသိတာကသမာဓိဋ္ဌိတဲ့မှန်စွာမြင်တာသိတာအဲဒီလိုမြင်သိအောင်က စိတ်ဥရရရှိတဲ့သမာသင်္ကပ္ပကျမ်းတယ်ဆိုပေမဲ့လို့အခုတရားတွေကရှုမှတ်ရတော့စဉ်းစားကြံစည်နေတာမဟုတ်ပါဘူးအဲအမှန်တိုင်းသိဖို့ကစိတ်ဝိညုတ်ပေးတဲ့သဘောလေးပါပဲအဲဗမာလိုတော့စိတ်ဝိညုတ်တယ်ဆိုမှနားလဲအဲဒါသမာသင်္ကပ္ပသမာဓိသမာသင်္ကပ္ပပညာမဲ့ခင်နှစ်ပါးသမာဝါယမသမာဓိသမာသမာဓိသမာဓိမဲ့ခင်သုံးပါးဒါမဲ့ခင်၅ပါးအဲမှတ်တိုင်းမှတ်တိုင်းမဲ့ခင်၅ပါးတရားတွေဖြစ်နေတာပဲ မိမိတာနာဖြစ်စေရမယ်ဆိုတဲ့အတိုင်းမှားတယ်မှားတယ်ဖြစ်သမာဝကသမာကမ္မနာသမာဇီဝဆိုသီလမဲ့ခင်တွေကတော့သီလဆောက်တည်တွေကပြည့်စုံလာပါပြီရှုမှတ်နေရင်လည်းပဲမပြတ်ပါဘူးအဲငါတုစိတ်ဝစီတုစိတ်အဲဒီကကျင်ဆောင်ရင်းကိစ္စတွေပြီးနေတာပါပဲကျင်ဆောင်မှုတွေပြီးနေတာပါပဲဒါတော့မတရားသဖြင့်စီးပွားရှာပြီးမတရားသဖြင့်တည်မွေးမှုကိစ္စကလည်းပဲကဲနေတာပါကျင်ဆောင်ရင်းကိစ္စပြီးနေတာဒါမှမဟုတ်ရှူတိုင်းရှူတိုင်းဟာ သမာဝကသမာဝရသမာဇီဝတွေလည်းပဲဒါတွေလည်းပြည့်စုံနေပါတယ်အဲ့ဒါပါထည့်လိုက်မဂ္ဂင်၈ပါးပဲဓမ္မမဂ္ဂင်၈ပါးဓမ္မမဂ္ဂင်၈ပါးမဂ္ဂင်၈ပါးတရားတွေပွားများဘာဝေတပါဒုက္ခသမှုရိယအရိယသစ္စာဘာဝေတပါဒုက္ခဒုက္ခသမှုရိယမဟုတ်ဘူးဒုက္ခនិရောဓဂာမိနိပฏิပဒါအရိယသစ္စာဒုက္ခនិရောဓဂာမိနိဒုက္ခချုပ်ငြိမ်းရသောယောက်ျောင်းဖြစ်သော အဲကြောင်လည်းဖြစ်သောပฏิပဒအကျင့်လည်းဖြစ်သောတရားအရိယသစ္စာအရိယသိရတဲ့မှန်တရားပဲဒီကနေ့တော့ကာမိပြိပြအရိယသစ္စာအဲဒါဟာဘာဝေတ္တမှာဒုက္ခနိရောဓဂ ामिनी ပြိပ္ပာရိယသစ္စာဆိုတာဘာဝေတ္တပါမိမိတဏ္ဍာဖြစ်စီရမယ်ဥစ္စာတဲ့အဲရှုမှဖြစ်တယ်မရှုမဖြစ်ဘူး ။ကောင်းလဲ၊ကိန်းနဲ့မြင်နဲ့ကြားတယ်ဆိုတဲ့ပေါ်တိုင်းပေါ်တိုင်းရှုရှုတိုင်းရှုတိုင်းဒါမဂ္ဂင်ပါတရားတွေဖြစ်ပွားနေတာ။မိစ္ဆာနာဖြစ်ပွား။နိရောဓသစ္စာမျက်မှောက်ပြုရမယ်ဆိုတာကတော့ဝိပဿနာရှုရှုတော့တာနိရောဓနိဗ္ဗာန်အစစ်တော့မျက်မှောက်မပြုနိုင်ဘူး။ဒါပဲမဲ့လို့ဒီတိုင်းကနိရောဓတော့ကိစ္စပြီးတော့မျက်မှောက်ပြုတယ်လို့ဆိုရပါတယ်။ရှုတိုင်းရှုတိုင်းအမှန်တိုင်းပြီးတော့အဝိဇ္ဇာကစားပြီးအမှားပြီးကင်းသွားအမှားပြီးကအဝိဇ္ဇာကင်းသွားရင်တဏှာစကြတဲ့ကိလေသာတွေလည်းကင်းတယ်ကိလေသာမီးပြီးရှင်းမဲ့ အဲအကုသိုလ်ကုသိုလ်ကံနဲ့ကံတွေလည်းကင်းတယ်အဲဒီကံတွေကအကျိုးပေးတဲ့ဘဝတွေလည်းကင်းတယ်ရှုလိုက်ရှုလိုက်ရှုမိတဲ့အာရုံတစ်ခုတစ်ခုနဲ့စပ်ပြီးတော့ကင်းတဲ့ကင်းလိုက်တဲ့ကိလေသာတွေကံတွေဘဝယုံနာတွေဒုက္ခဒုက္ခတွေအကုန်လုံးကင်းငြိမ့်တယ်အဲဒါတရင်ကနိရောဓခေါ်တယ်အဲဒါညာနဲ့မျက်မှောက်ပြုကြည့်တာမဟုတ်ဘူးလေလို့ကိစ္စပြီးစီတော့အချင်းတော့ရောက်နေတာပါပဲဒါရှုတိုင်းရှုတိုင်း သစ္စာလေးပါးတရားရောက်အဲနောက်ဆုံးကြလို့ရှိရင်တော့ဝိပဿနာဉာဏ်စင်တိုင်းပြည့်စုံတဲ့အခါနောက်ဆုံးအရိယာမဉာဏ်ဖြစ်တဲ့အခါကျတော့ကျုံနာသင်္ခါရတကယ်ချင်းတဲ့နိဗ္ဗာန်ကိုပဲမြတ်ပြုသိသွားတာပဲအဲဒါကတော့ရောဒသစ္စာမြတ်ပြုတဲ့ဆိုတာတကယ်တကယ်ကိုပြည့်စုံတာရောဒသစ္စာဆိုကျုံနာသင်္ခါရငြိမ်းတဲ့အဖြစ်ပြတဲ့ငြိမ်းတဲ့တရားကိုသိသိတဲ့ဉာဏ်လည်းဖြစ်ရော ယုံနာနေကိုနှစ်သက်တာလည်းတဏှာလည်းအဲမြင်လိုက်ကြတဲ့ယုံနာနေအဲဖြစ်ပြပြီးတော့မမြဲတဲ့တရားတွေပဲဆိုတာလည်းသဘောပေါက်အဲ့ဒါတွေကိုနှစ်သက်သာရမယ်တဏှာလည်းပဲလုံးလုံးကိုငြိမ့်ပါတယ်ကြတော့အဲမေဃသစ္စာတဲ့မေဃရှိပါတရားနိဗ္ဗာန်အာပြုဖြစ်တဲ့မေဃရှိပါတရားတွေဖြစ်စေရမယ်ဆိုတာလည်းတကယ်ကိုဖြစ်တာဒီမှာအဲဒီလိုဖြစ်အောင်လို့ခုတရားထုတ်ရပါတယ်အဲသောတာပတိမေတုံးကတော့သေစိတ်တွေသာပဲပြည့်စုံနေတယ် ရာမီမဲ့လည်းပဲနည်းနည်းတိုးပြီးတော့ပြည့်စုံတယ်အနာရာမီမဲ့ကျတော့ပိုပြီးပြည့်စုံပါတယ်အရဟတမဲ့ရောက်တဲ့ခါကျတော့အကုန်လုံးပြည့်စုံတာပဲအဲ့ဒီကြောင့်ဘာဝေတဗဝါစီရမယ်နေရောဓကိုလည်းမျက်မှောက်ပြုရမယ်အဲ့ဒါသစ္စာလေးပါးတရားတွေတပောစဓမ္မစရိယံစအရိယသစ္စာနာဓတနာ အရိယသစ္စာနာအရိယသစ္စာ၄ပါးတို့ဒသနာယဒသနာစခြင်းမြင်ရင်းမိလည်းတော့ရှိတယ်အဲ့ဒါလည်းဥဒ္ဓမမြတ်သောမင်္ဂလာပဲအဲ့ဒါခုရှုမှပွားများနေကြတာအရိယသစ္စာ၄ပါးနဲ့ရှင်းဖို့ကပြည့်စုံပြည့်တဲ့တရားတွေပြီးရင်လည်းနောက်ဆုံးကျတော့ဝိပါကညာပြည့်စုံတဲ့ခါကျတော့နိဗ္ဗာန်မျက်မှောက်ပြုပြီးတော့သစ္စာ၄ပါးတကယ်ကိုသိတာပါဒါညာရှင်ဟောတဲ့ခါမှာသာပြည့်စုံဟောနေကြပါပဲ အရိယသစ္စာနာဒသနာနိဗ္ဗာန်သစ္စည်းကိယာသယာနိဗ္ဗာန်သစ္စည်းကိယာသခြင်းနိဗ္ဗာန်ကိုမျက်မှောက်ပြုခြင်းဒီ၎င်းအာထိရှိနိဗ္ဗာန်မျက်မှောက်ပြုတဲ့ဘုရားတော်တဲ့ယောရသစ္စာကိုမျက်မှောက်ပြုတယ်ဆိုတာနဲ့မျက်မှောက်ပြုတယ်အတူတူပါပဲ message ဖြစ်တဲ့အခါမျက်မှောက်ပြုနောက်ဖို့စစ်ဖြစ်တဲ့အခါလည်းမျက်မှောက်ပြုအဲဒီမျက်မှောက်ပြုနိုင်အောင်လို့အားထုတ်ကြတာဧတံဤလေးပါးလေဥဒ္ဓမမြတ်သောမင်္ဂလာဒီပေါ်ချမ်းသာကြောင်းမင်္ဂလာပဲ အဲလုံလဝိရိယနဲ့ပြည့်စုံအောင်အားထုတ်ရမယ်မြတ်သောအကျင့်ကိုကျင့်ရမယ်သီလအကျင့်သမာဓိအကျင့်ပြင်နောက်ဆုံးဝိပဿနာအကျင့်မြတ်သောအကျင့်ကိုကျင့်ရမယ်ရသောအကျင့်ကျင့်လို့ရှိရင်ဘာဖြစ်မလဲသစ္စာလေးပါးကိုသိရမယ်တဲ့ရှင်ရင်ရှင်ဥပဘာကဝိပဿနာဖြင့်သစ္စာလေးပါးထိုက်တရားလို့ဆိုသိနေပါတယ်နောက်ဆုံးကြတော့အရိယာမဲ့ဖြစ်တဲ့အခါကျတော့တကယ် သစ္စာအစစ်တွေကိုသစ္စာ၄ပါးလုံးတကယ်သိတာပါပဲအဲသစ္စာ၄ပါးသိရမယ်ဟင်းယသစ္စာနာတက္ကနာသစ္စာ၄ပါးကိုသိမြင်ရနိဗ္ဗာန်သစ္စကရိယာနိဗ္ဗာန်ကိုလည်းမျက်မှောက်ပြုရမယ်ဆိုတာသစ္စာ၄ပါးသိတာနိဗ္ဗာန်မျက်မှောက်ပြုတာအတူတူပါပဲအဲဒါထပြီးတော့နေအောင်လို့မထအောင်လို့လည်းပဲဒါကဓာရီကတော့ဖွင့်နေပါလေဒါပေမဲ့လို့ အဲဒီတည်းနိဗ္ဗာန်မြတ်မှပြုတဲ့ခါရပါသွားတာပါပဲဟိုကအရိယာမဲ့တင်ယူရင်အရိယာဖို့ကြတာမြတ်မှပြုတာပေါ့လေဒီလိုလည်းပဲတရားတွေကတော့ဖွင့်ထားပါတယ်အဲဒီလိုပြည့်စုံအောင်လို့အားထုတ်နေကြတာပဲအဲဒီလိုပြည့်စုံအောင်အားထုတ်နေတာတွေဘုန်းကြီးတို့မရှိတဲ့ဒီမှာကမ္မထာဆရာတွေပြနေတဲ့အတိုင်းပါပဲဘုန်းကြီးတို့ရှိတဲ့ကမ္မထာဆရာတွေကပြတာပါပဲဘုန်းကြီးကတော့ဘုန်းကြီးတို့ကအရှင်ဝါတော့ပါပဲအခုတော့ကိုယ်တိုင်ကဒီညွှန်ကြားစီစဉ်နေတာမဟုတ်တော့ ချိန်ဝါလောက်ပါပဲဘုန်းကြီးတို့မရှိလည်းပဲဇက်အားထုတ်ပြည်စုံနေကြတယ်ပြည်စုံမှာပါပဲနာကောင်းပါတယ်နောက်ဆုံးနောက်တစ်ခုကမဟာတော့နောက်တစ်ခုကတဘောဆဓမ္မစရိယံအယက်ဆန်လေကနာပစ္စည်းကိယစေတမင်္ဂလာမုတ်တမဘုဒ္ဓတဘုဒ္ဓတလောကဓမ္မေစိတ္တယတနာကမတိအတောကဝိရဇံခေမစေတမင်္ဂလာမုတ်တမအဲဒီဥစ္စာလည်းခဏက မင်္ဂလာ၄ပါးပြည့်စုံရင်ဒါလည်းပဲပြည့်စုံတာပါပဲအဲ့ဒါကိုလည်းဖော်ပြထားတယ်ဘုရားကလောကရမေကြီးစိတ်တံယတ္တနာကံမတိလောကရမေလောကရန်တရားတို့နဲ့ဘုရားကတွေ့ထိသောယတ္တခြင်းပုဂ္ဂိုလ်ဤစိတ်တံစိတ်ကနာကံမတိမတုံ့လို့ဘူးလောကရန်တရား၈ပါးနဲ့တွေ့မတုံ့လို့ဘူးလောကရန်တရား၈ပါးဆိုတာလာဘအလာဘရတာနဲ့မရတာနဲ့ ယတလာဘအလာဘယတအာယတအဲချင်းမုံဘွယ်နဲ့မချင်းမုံဘွယ်လာဘအလာဘယတအာယတနေတာပတန်တာကဲရတာနဲ့ချင်းမုံတာခုနကယတအာယတကတော့အချမ်းခြံရပြည့်စုံတာနဲ့မပြည့်စုံတာဒီကနေတာပတန်တာကဲရတာနဲ့ချင်းမုံတာဒုက္ခဒုက္ခချမ်းသာနဲ့ဆင်းရဲအဲ့ဒါလေလောကဓာတ်တွေလောကမှာ အများသောပုဂ္ဂိုလ်တွေတွေ့နေရတာကိုရတာနဲ့မရတာဆိုတော့လူချင်းတဲ့စီးပွားတွေဒီစည်းဥစ္စာတွေစသရာတွေဘောအပေါင်းဖော်ရောပါရောအဲ့ဒါတွေရရင်တော့သူကနှိမ့်သက်တာမှုတွေဖြစ်တာပဲမရရင်ယာပိတတွေဆုံးရှုံးပစ္စည်းသွားရင်သိစင်းမှုတွေဖြစ်တာပဲအဲ့ဒါလောကဓာတ်တရားတွေနဲ့တွေ့တဲ့အခါကလည်းတုံ့လှုပ်တာလေနှိမ့်သက်တာမှုဖြစ်ပြီးတုံ့လှုပ်တဲ့ဒေါသဖြစ်ပြီးတော့တုံ့လှုပ်တဲ့ အဲဒီတော့မတုံလို့ဘူးတဲ့ဒေါသဒေါသကင်းသွားတာကိုယာနာဖြစ်သွားတော့အဲဘုရားကလောကထဲမှာစိတ်တံယတနာကမတိအဲလောကရာတရားနဲ့တွေ့တဲ့ခါကလာလာဘအလာဘယတအာယတခြံရနေပြည့်စုံတာနဲ့မပြည့်စုံတာခြံရနေရရင်လည်းဒီသက်ကာယမှုလောဘဖြစ်တာပဲရာပြီးသားခြံရနေ ကြောက်ပြက်သွားတယ်ကြားကျင်တာတွေမရပဲဖြစ်နေတယ်ဆိုရင်စိတ်ဆင်းရဲမှုတွေတွေ့တယ်အဲ့ဒါတွေကညာနာဖြစ်နေတာမတုံ့လို့ဘူးပေါ့ဒီဥစ္စာတွေဘာမှကိစ္စမရှိဘူးဆရာနေရှိခြင်းရှိမရှိခြင်းနဲ့ရှိပြီးသားတွေပြည့်ခြင်းနဲ့ပြည့်ဘာမှကိစ္စမရှိဘူးဟွန်းသူတရားထုတ်တဲ့ပုဂ္ဂိုလ်တွေတော်တော်ဟန်ကြပါတယ်ခနေ့ဒါကတော့ဟိုညောက်ပိုင်းညောက်ပိုင်းညောက်ပိုင်းကဘာဘာခေါ်တယ်ဓမ္မပညာပိုင်းကနေတရားဒီကြီးနာတော်ဘာလို့တဲ့ပဲဒါနဲ့ဒါနဲ့ ကချင်ကချင်ပြည်နယ်တယ်အဲကချင်ပြည်နယ်ဟိုအရာရှိတူကြောက်တော့ဒီသူကသူကတရားအထုတ်ပြီးတော့ဒီကဒီမှာစေတနာအထုတ်တော်မူသေးပါဘူးသူစာကြည့်စာဝတ်ကြည့်ပြီးတော့အထုတ်စာကြည့်ပြီးတော့အထုတ်သူစိတ်ကတဲစိတ်တူတယ်ဆိုတော့စိတ်တူအဲ့ဒါခဏခဏအစဉ်မပြေစိတ်ဆိုးဒေါသတွေဖြစ် လိုဖြစ်နေကြတယ်အခုအဲ့ဒါတွေစောက်တွေကြည့်ပြီးတော့တရားတွေကလည်းရှုမှန်တယ်သူသာတွေသက်သာတယ်ပြောတယ်အာဝဲကြကောင်းတာပဲနေရာကြတယ်သူစားကြရတာအာမထုပါဘူးသူကအခုတရားထုတ်လို့ခဏပြောတဲ့အတိုင်းသစ္စာလေးပါးတွေသိပြီးဉာဏ်နာဖြစ်သွားရင်တော့လောဘဒေါသတွေအကုန်ကင်းတာကိုအဲလာဘအကောင်းနဲ့တွေ့လို့လည်းပဲစိတ်သက်သာမှုဖြစ်အလာဘမကောင်းတာနဲ့တွေ့လို့လည်းမဖြစ်ရတာအချမ်းရနဲ့ ရလို့လည်းမဖြစ်အာရကအချာရပစ္စည်းလို့လည်းမဖြစ်နေတာပဒံသာတဲ့အဲအရေးကြီးတယ်နေတာကဲ့ရတဲ့ပဒံသာချင်းမွန်းတယ်သူများကိုယ်ကဲ့ရလို့ရှိရင်တော်တော်ကိုမခံကျင်တာပဲကဲ့ရလို့ရှိရင်ကိုယ်ပြည့်ပြောလို့ရှိရင်တော်တော်မခံကျင်တာအဲဒါယဟနာဖြစ်နေတော့လလပါးတွေယဟနာဖြစ်နေတော့လောဘဒေါသတွေကပြင်းနေတာကိုဒေါသမရှိတော့ဘာမှဖြစ်ဘူးပေါ့အနာဂါလဝိရကမဖြစ်တာအနာဂါနဲ့ဒေါသတင်တယ် လာပါနေနာပသံသာရှင်းမွင်းရင်လို့ရှိရင်လည်းသိတဲ့ဘောကြတာမဟုတ်သူများရှင်းမွင်းမြောက်လို့မြောက်ပြောလို့ရှိရင်သိတဲ့ဘောကြအဲရဟနာကျင်တော့ကိလေသာမရှိပဲဟောဘယ်မှာနှိမ့်သက်မှုဖြစ်မလဲဒုက္ခဒုက္ခဒုက္ခတွေ့တဲ့အခါလည်းနှိမ့်သက်တာမှုဖြစ်တယ်ဒုက္ခတွေ့တဲ့အခါလည်းစိတ်ဆင်းရဲမှုတွေဖြစ်တယ်အဲ့ဒါတွေကင်းရမှာတဲ့အဲ့ဒါတွေကင်းရနာကပတိမတုံးလို့ဘူးအဲရေးကြည့်တယ်တရားကို ဟိုရတမေဖို့မရောက်နိုင်ဘူးလေတရားအထုတ်ထားတဲ့ပုဂ္ဂိုလ်တွေသက်တာတော့သက်တာပါလေသူဟန်ကြတယ်ဆိုတရားထုတ်တာလုံးပဲကောင်းပါလေသူတွေမကောင်းတာတွေသူတွေနည်းနည်းပါးပါးတော့ဖြစ်တာပေါ့လေဖြစ်ပေမဲ့လို့အဲ့ဒီတရားနှလုံးသွင်းအထုတ်ထားတဲ့ပုဂ္ဂိုလ်ကစဉ်းစားလိုက်တော့သက်သာသွားတယ်လို့အောင်မဟန်ကြတယ်ခုနကပြောတဲ့ဟိုတခါကြီးကတော်တော်နေရာကျတယ်သူလည်းကျတဲ့နာအမထုတ်ရတယ်စာအုပ်ကြည့်ပြီးတော့နည်းပါးရှိမှချမ်းသာတယ်လို့ပြောတယ် လောကရန်တရားကတွေ့တဲ့ပုဂ္ဂိုလ်မှာစိတ်မတုံလို့ဘူးတဲ့ကောင်းတာနဲ့တွေ့လို့မတုံလို့မကောင်းတာနဲ့တွေ့လို့ကောင်းတာလေးပါမကောင်းတာလေးပါဘုရားကလောကရမေစိတ္တယတနာကံအတောကဝိရဇံခေမအတောကဆိုရင်လည်းမရှိဘူးဒေါသမှမရှိပဲပဲဆိုရင်ပြီးတော့ဝိရဇံကိလေသာတွေကိုတော့မြူတဲ့ မရှိတော့ဘူးတဲ့လောဘဒေါသမောဟတွေခေမဘေးရန်တွေကင်းတော့ငြင်းအေးနေပြီအာသာသိပါနဲ့တွေ့တွေ့စိတ်ပင်မမှုဆင်းရဲမှုမဖြစ်ဘူးကိုယ်ပင်မမှုတော့ရှိပါတယ်ဉာဏပုဂ္ဂိုလ်တွေမှာပူဇာရှိရင်လည်းပဲနေဘူးနဲ့နေဘူးယူကြောင်နေပါတယ်နဲ့ဆိုရင်လည်းပူဇာအေးဇာရှိရင်လည်းအေးတာနေမကောင်းတိုင်းမသာလည်းရှိသေးတာပါပဲဉာဏပုဂ္ဂိုလ်ကိုယ်ဆင်းရဲတော့မကင်းဘူးဒါပေမဲ့လို့စိတ်ဆင်းရဲမရှိဘူး ရနာတာမဟုတ်ဘူးအနာဂါဖြစ်ကြတဲ့ကဒေါသကကင်းသွားတာပေါ့အဲအနာဂါမှလည်းပဲဒီလိုသိစင်းမှုရအဖြစ်ဘူးသူကလည်းဟာကြတာဒေါသဉာဏ်ကြတာအဲဒီနောက်ဆုံးခုပြောတဲ့ဘုရားကလောကရမေစိတ္တယတနာဂမတိအသောကဝိရဇံခေမအသောကဆိုရင်ကင်းရင်နေလည်းကောင်းအသောကဝိရဇံอืม ကိလေသာမျိုးကင်းခြင်းတွေလည်းကောခေမငြင်းအေးခြင်းတွေလည်းကောအာတိရှိအေတံဤလေးပါးတဲ့ဥဒ္ဒဝဉာဏ်သောမင်္ဂလာမင်္ဂလာပဲအဲ့ဒါတရားပြည့်စုံလို့ရှိရင်ဉာဏ်ဖြစ်ရင်ဘုံအနာဂတ်ဖြစ်ရတဲ့တော့ပြည့်စုံပါလေဆိုတော့ဉာဏ်ကြမှာဘုံလုံးပြည့်စုံအဲ့ဒီတရားပြည့်စုံလို့ရှိရင်တော့ဒီမင်္ဂလာတရားကိုုံနေပြီဒီမှာမြတ်စွာဘုရားမင်္ဂလာတို့သာဆုံးထားတာပဲဟိုတရားတွေတကယ်ကိုအမှန်တရားစင်တမ်းမြင့်တဲ့တရားတွေဟောတာကအနံကောင်းတယ် အဲ့ဒါအခုတရားထုတ်တဲ့ပုဂ္ဂိုလ်တွေအဲ့ဒီလိုပြည့်စုံမှုပဲအဲ့ဒီဒီဟောတဲ့အတိုင်းအတိအကျအကုန်လုံးမပြည့်စုံတော့မှသက်တာမှုတော်ရပါတယ်တရားထုတ်ထားတာအနာကြပါတယ်အနာကောင်းပါတယ်ဒါကြောင့်တရားတွေလည်းပြည့်စုံသင့်တယ်ပြည့်စုံအောင်ခုနလောကရန်တရားတွေနဲ့တွေ့ရင်လည်းပဲအဲစိတ်တုံလို့ချင်းလောဘနဲ့ဒေါသနဲ့စိတ်တုံလို့ချင်းလှုပ်ရှားခြင်းမဖြစ်ရအောင်ဆိုရင်ပူဆွေးခြင်းမဖြစ်ရအောင် အဲလောဘဒေါသမောဟအစရှိသောကိလေသာမျိုးတွေလည်းပဲစိတ်ထဲမှာမဝင်ရအောင်မကြအောင်စိတ်မလူမလူလဲအောင်ခေမဘာနဲ့ပဲတွေ့နေနေစိတ်ချမ်းသာမှုလည်းဖြစ်ရအောင်စိတ်အေးချမ်းရအောင်အဲဒီကိုအထုတဲ့တရားတွေကျူးကျူးစားစားအထုရကြဖို့ပါပဲအဲဒီတော့အထုခြင်းဖြင့်မိမိတို့လိုရှိရသောတရားသူတရားများတရားသင်များစွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေ။